ကျေးဇူးရှင်မဟာဗောဓိမင်းဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌30ရက်9လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်တဝမီဝကိစ္စအာတပံအခါတာရောတထာဂတာပฏิပါဏပမောခန္တိစာရိနောမာရပါဏနာဒါဘုရားရှင်ဟောတာ ခေါ်တာလို့လည်းပြောလို့ရတာပေါ့လေဒါမှမဟုတ်သူ့ဝေနေရတဲ့အတွက်သူညီးလိုက်တဲ့စကားလည်းဖြစ်နေတာပေါ့ဟုတ်ကလားမှန်ပါပါတော့သူ့ဝေနေရတယ်ကတကယ်ကြီးလိုက်နေတာနဲ့တူပါတယ်ဟင်ဟင်အဲတော့ပါကိစ္စကိုပြုရမယ်ကိစ္စကိုတွမ်းလို့ရကိစ္စဆိုတာပင်လို့ပြုရမယ်ကိုကိစ္စကိုအာတ္တပံကိုကိုယ်တိုင်မဲကြောင်းရဆိုင်ကြတဲ့ဒီတိုင်းပြောတာ ကိုယ်ကိတာကိုယ်ကိုယ်ဟာကိုကြောင်းရစားလို့ပြောတာပါတထာပတာငါတို့ဖျားကျင်တော့နေပြီအခါတာတော့ဆောက်လို့မတတ်နိုင်တယ်ကြာဟင်ဟုတ်ကလားအဲတထာပတာဖျားကျင်တော့နေပြီမှာအခါတာတော့ဆောက်ယူမတတ်နိုင်လေဟုတ်ကလားရဲ့အဲဆိုလိုတာတော့ဘယ်ဖျားကသူ့ရပစ္စည်းမပေးနိုင်ဘူးတဲ့ရဖို့ယာနိတာငါပေးနိုင်လေလို့ပြောတာတယ် အဲ့ဒီရာခွင့်ရာနေငါပေးရင်ငါကနီးပေးတာတဲ့နင်တို့ကနေလို့ကိုပိကကိုကိုဟာကိုတည်ပြီးကိုဟာကိုကြောင်းရဆိုင်ဆောင်ရဲကြတာပဲထင်တယ်ဟင်သာတပံဆိုကြောင်းရဆိုင်ကြောင်းရဆိုင်အာရီဆိုတာအတူဝရိယလို့စာလို့သုံးပါတယ်ဟင်အတူဝရိယလေးကြောင်းရဆိုင်အာရီတတိလေးလွတ်ထွက်မသွားအောင်တတိနောက်ကအပိုးလေးကိုအဲ့ဒါကိုကြောင်းရဆိုင်တဲ့ဝရိယလို့သုံးပြအဲ့ဒါကိုသင်တတိကဝရိယလို့လည်းသုံးပြ အဲ့ဒါစိတ်နဲ့ပြုကျင့်ရမယ်ဝရိယလို့လည်းသုံးဗျာဟုတ်ကလားဗျာအဲ့ဒီကိုယ်ကိစ္စလေးကိုတဲ့ကိုယ်အကျိုးဝရိယလေးနဲ့ကြောင်းညာဆိုင်ပြီးလုပ်ကြတဲ့တထာဂတာဘုရားရှင်တို့နေလေအခါတာတော့ဟောရုံနဲ့ဟောနိုင်လေဟုတ်ကလားဟင်ပြီးတော့ပฏิပါဏာကိန်းတိဖြစ်တော့သာရင်တော့ရှုမှတ်မှုတတိဖြစ်တဲ့မာရပန္ဒနာ ခန္ဓာမှန်ကိရိတာရဲ့မှန်လို့ရဲ့အနောက်ဖွဲ့မှာပတ်မောခန္တီလွတ်မြောက်ရပါလိမ့်မယ်တဲ့ဗျာဟုတ်ကဲ့အဲ့တော့ဒီတတိနဲ့ရှုမှတ်တဲ့လမ်းဟာယောဂီတို့ခုခံစားနေရတဲ့ကိရိတာမှန်နဲ့ခန္ဓာမှန်ကိုလွတ်မြောက်ဖို့ရကိန်းဒီလမ်းတော်လို့ဆိုလို့ဗျာဟုတ်ကဲ့ဟင်ကိုယောဂီတို့လက်ထဲရှိနေတဲ့တတိလေးလေအဲ့ဒီတတိနဲ့ပဲကိုကိရိတာမှန်ဆိုဗျာကိုဒါအာထုံရင်အာထုံရင်နဲ့အာမရလို့ဟင်အာမလို့အာမရဖြစ်လာလို့ ကြောင်ညာလေးတွေလည်းပါလာကြတောကလေးတွေလည်းပါလာကြဟုတ်ကဲ့လားပြီးတော့မခံရင်စိတ်တွေလည်းပါလာကြဘယ်လူမှမခံနိုင်တော့လို့ဆိုတဲ့စကားတွေလည်းပါသေးကြဟုတ်ကဲ့လားအဲ့ဒါကိလေသာမှနေမဟုတ်လားအဲ့ဒီကိလေသာမှရှိနေတာခန္ဓာမှန်ကတော့ထွက်ပါပဲဟင်ခန္ဓာမှန်အောင်နာကျင်ကြိုက်မှုတွေမနေထမလားဟုတ်လားဟင်တခါတည်းတချို့ယောဂီများလျှောက်တာတင်မအောင်မှာဇောင်းကြီးပါတဲ့ကြောက်ခဲကြီးကုထိုက်တာရဘလို့ဆိုတာ အဲ့ဒါမန္ထနာတင်တယ်ဟိဒီနေရာလေးယောဂီတို့သဘောပေါက်အောင်ပြောရမယ်ဆိုငွေကဖားတယ်ငားတယ်ကိုဘယ်တော့မှမမြင်ဘူးဗျဖားရှင်ငားရှင်မမျိုးလားဟုတ်တယ်နဲ့အဲ့တော့ငွေငွေလေးငွေငွေလေးဆိုငွေငားမျိုးလားဖားကလှုပ်သွင်းလာလားဟောဖားတယ်ကလှုပ်မှမလှုပ်တာဒီဘယ်လိုလုပ်မျိုးနိုင်ပါလို့ဟင်အဲဖားကပဇာဟယူလေးဟာတာဗျာဟောဒီငွေကပဇာဟယူလေးဟာတာလားသူငုံသေးတာလားတင်တယ်အဲ့တော့ဖားရှင်ကြမှာတကယ် အဲဒါတို့စိတ်ရင်းတုံရင်းနဲ့ဝင်သွားတာတင်ဟဲ့ငါးချိန်ကြမှာတုံရင်းတုံရင်းဝင်လာဗျဒီမှာလည်းခင်ဗျားတို့စိတ်ကလှုပ်ပေးနေတာဗျအဲ့ဒီဟင်ဟင်အမေကဖားတိုက်တာလားဟုတ်ဘယ်လိုလဲဟောလာဖားမွေးပဇာတဲ့ကိုတခါတော့မရောက်ရအောင်ပြေးပေးနေတာလားအဲ့ခင်ဗျားတို့ခင်ဗျားတို့လှုပ်ပေးနေတာဗျဟင်ဟုတ်ကဲ့အဲ့ဒီဒါမှမဟုတ်ခဏမှပေါ်တာတင်ဟဲ့ဟုတ်ကဲ့ဟင်အဲ့ဒီဒါမှမဟုတ်တင်းနေခဏမှလားတင်းနေနေတယ်ဟဲ့ ဟုတ်ကလားအဲ့တော့ယောဂီတရားကဒီလူတို့ဘာလို့ဟိုအစွဲသိမ့်နဲ့မှတ်သိမ့်နဲ့အားပြိုင်နေတဲ့အချိန်ကြရင်တော့အဲ့ဒီကိလေသာမှလည်းခန္ဓာမှာကြာဝင်ပါပဲဟုတ်ကလားဗျာဘင်းလေးဘလောက်ကြည့်ပါလို့မလို့ဆိုယောဂီတို့မန်ကိုကြလောက်အောင်လို့ဒီတတိကိုရှုပါမယ်ဟုတ်ကလားအဲ့ဒီမန်ကဘလောက်ကြတော့ဆိုတော့သူရှင်းခိတာပြောတာတော့ဘာလို့ခြေတုပ်ကခုဝေဆွေများကျိုးပြီးတခဲ့လို့ဆိုတာဟုတ်ကလားဟင်တကာဟိုတို့ ရှင်းတရားမြတ်တရားအဲ့ဒါကိုတခါထပ်ပြီးတော့ပေးသေးတယ်ဟဲ့ဟင်ဟင်ဂျူဂျူတော်များဒုံသနာအလားကဲ့သို့ဆိုဟုတ်ကလားဟိဂျူဂျူများဟောမှန်ရှိသလားအဲဒုံသနာဟောမှန်ရှိသလားအဲ့ဒါတောင်ဒီမဟာတိကဒီတော့ညမတင်နာသေးဘူးတဲ့လားဖီတယ်မှလက်တော့ဖတ်ကဲ့သို့တဲ့လားဟုတ်ရအဲ့လိုကိုမှန်ကြတာတောင်ဒီမဟာတိကမတင်နာသေးဘူးတဲ့ဘယ်လောက်တဲ့တော့ဖီတယ်မှလက်တော့ဖတ်ကဲ့သို့ဆိုဖီတော်မှ ဒီကမှလက်ဒုက္ခဘယ်လိုနေတော့ညပြောပါနေရလားဟင်းဒုက္ခနာလေးတဲ့အဲ့လောက်တော့ဖြစ်ပြီးပါအောင်ဖြစ်ပလားအဲဒီကမှလက်ဒုက္ခလောက်ဖြစ်မှရမှာခင်ဗျာလုပ်ကြအောင်လုပ်ကြအောင်လူသေးခင်ဗျာဘုန်းကြီးဘုန်းကြီးဘယ်လောက်လူသေးတော့ဖုံတောင်တောင်ပဲထင်တယ်ဘုန်းကြီးဘယ်လိုတော့ဟင်ဒီကမှလက်ဒုက္ခဖြစ်ပလားဟင်းတို့ဒီဘက်ကယောဂီမျိုးသမီးတွေကတော့ဝေးတော့သူကတော့တည်ပြီးမြင်ဘူးဗျာ ဒီယောဂီမိမာတွေတို့ဒီလာတော့ဝေယဝိသလာယောဂီလာကိုတော်တော်ကြည့်ယူပါတယ်ဝေယဝိသကြည့်လိုက်တော့ယောဂီခြေတော့မပွေးဘူးကြတော့ပေးဖို့ပြုဟင်ဟင်ကျုပ်ဝေယဝိသတွေတော့ထောင်လေးထင်တယ်ကျုပ်ဟာလေဟင်ဆိုတော့ဒီခါရီဟာငါဝေယဝိသလာဟာငါယောဂီလာကိုမလဲကြည့်ရတော့ဟောဒီလာငါလာတော့ဟုတ်ဘူးဘူးဲပြီးတော့အလားတော့ကနည်းနည်းတော်သေးတယ်ဘာလို့ဆရာနဲ့တွေ့မှာဆိုတော့နည်းနည်းလေးငွေကြောက်ပေါ့လေဟင် ဟိုရံလူနဲ့တွေ့ရတော့မယ်ဆိုတော့ခက်ချင်းချင်းနေမှာပေါ့အပြန်ပြန်ကော့ပြန်တော့တာဗျာတို့ဟာတွေဟုတ်ဗျာဟင်ခင်ဗျာတာဗျာကော့ပြန်တော့ဟင်အဲ့တော့စီတမလက်တော့ဖတ်ကြည့်လို့ဟင်အဲ့လောက်ဒီကိုဒီမန်ခန္ဓာမန်ကိရိတာမန်ကလွတ်ရမယ်ဒါမှကိုယ်သိကလေးနဲ့ကိုဖြစ်မှတင်တယ်ဗျာအခုကိုယ်သိနဲ့ကိုဖြစ်သေးဘူးဗျာကိရိတာသိနဲ့ခဏတော့နဲ့တွဲနေတယ်ဟုတ်ကလားဗျာ အဲ့တော့တို့ဒီနေရာမှာမနေ့ကပြောခဲ့တာတော့အတန်ငါဥထင်တယ်အတန်ငါမျိုးထင်တယ်ဒီကာမိသနာနိဝရဏဒါပါဠိလိုပြောတာပါဗျဓမ္မရဲ့လူချင်းတကလေးဟုတ်ကဲ့တရားလူချင်းလူချင်းတခြားလူချင်းလူချင်းအဲ့ဒီလူချင်းနဲ့တိတ်ကလေးကြီးယောဂီတို့မှန်ကိုထားဖို့ရရဲ့ကိလေသာမှာအဲ့ဒါမှခန္ဓာမှတောင်းဖို့တင်းဖို့ရရဲ့အကြောင်းဟုတ်ကလားဗျာဒီလိုဆိုဝင်လေထွက်လေလေးရသာပြီးတော့တတိမှန်အားလေးရတွာလာမှာမတာတော့ပါဘူး ဆံယောဂီပုဂ္ဂိုလ်တွေပါသူဟောတာမဟုတ်ပါဘူးဟုတ်ကလားဗျအဲ့တော့ကိုယ်လိုချင်လို့မရလို့စိတ်တိုင်မကြတော့အာမလို့အာမရသိနဲ့လုတော့ဗျာပါရဏီဝရဏဗျအဲ့ဒီချိန်ကယောဂီတို့ဝင်လေထွက်လေတရားကိုပုံမှန်ဖြစ်သေးလားအဲ့တော့မှာကိုယ်လမ်းချောင်းပါဦးမလားအဲ့လက်ရှင်လမ်းကောက်သွားပြီဟုတ်ကလားဗျအဲ့တော့ဒီလူကြီးသိနဲ့အာမလို့အာမရသိအာမလို့အာမရသိနဲ့လူကြီးသိသူတို့ဘာပြန်ကြားပြန် နေရကြတဲ့ကခံနေရတဲ့စိတ်ပြီးကြတော့ရေလူကလေးများတဲ့ကာလကြတော့အတို့ပါတော့စိတ်မပါလက်မပါမှုဆိုတာဝင်လာပြီထိုင်နေကြီးမို့ဟုတ်ကလားဗျအဲ့တော့ကိုချုပ်ွက်ကိုအမျိုးကိုစိတ်ပါလက်ပါမလုပ်တဲ့ယောဂီပြီးညှို့နေမှုနဲ့ပူပါမှုပေါ်မှာပဲပေါ်ဘူးလားဗျအဲ့ပြောင်းနေမှုလည်းပေါ်နိုင်တယ်ပူပါမှုလည်းပေါ်နိုင်တယ်အဲ့ဒီကြောင်းမှုပူပါမှုပေါ်နေတဲ့ယောဂီတရားဟာ နေတိုင်းကိုရှုခွင့်ရကြကိုမသိရတဲ့နောက်ဆုံးကြလို့ရှိရင်တော့ဖြင့်လက်ရှိအပေါ်လက်ခြေရုံချရုံသိပေါ်နိုင်ပါလေရှေ့ကိုဆက်ပြီးတော့အားထုတ်ရမယ်ခြေရုံပေါ်မှာလည်းခြေရုံချရုံပေါ်နိုင်ပါလေအဲ့တော့ဝိသိကိတာအတာမပေါ်နိုင်ဘူးလားဗျအဲ့ဒီအတာငါမျိုးဘယ်အတာဝင်ဝင်ယောဂီတို့သိတိုင်းမကြတော့ဘူးခေါင်းနဲ့မအေးတော့ဘူးဗျာဟင်အဲ့လိုဖြစ်တယ်ထင်မလားတာတို့အတာငါကျက်လေ အဲ့ဒီငါအတန်ငါကြတာအတွင်းကလားပြင်ကလားအတွင်းကလားပြီးပြီးတော့ကိုယ်မာလားစိတ်မာလားစိတ်မာဗျာအဲ့ဒါအတွေးဓာတ်တွေကြာဟင်လူကျင်လာတဲ့အတွေးတင်တယ်အာမေအာမရတာဟောအတွေးပဲပြီးတော့စိတ်ကပါလည်းမပါတာအဲ့ဒါစိတ်ပါပဲဗျာပြီးတော့ကြောင့်လူပူလာမှုလည်းတွေးပါပဲဗျာပြီးတော့ချင်းချရုံလည်းတွေးပါပဲဗျာအဲ့ဒီငါးခုအတွေးထဲမှာနှစ်ခုအတွေးဒီယောဂီတို့ကပ်ပြီးတော့ခွာတဲ့ကပ်ခွာ မှားအားလေးနဲ့ယောဂီတို့ကအာတဝမဲ့အစားအဲ့ဒီလူစုလူကြီးလေးနဲ့သူတွဲတာဒါကပ်ပါတယ်နဲ့ဟိဒီကပ်ပြီးကိုယောဂီတို့ကြားနေတာလားဟိအဲ့ကပ်ပါလားကပ်ပါလားအဲ့ဒါလူကျင်နာလေးကိုလူကျင်တဲ့အတိုင်းရမလားတော့သူထင်းတော့ဒီလိုလုပ်ရင်တော့သူ့အတွက်များဝေဘုံကြာလေးများရမလားလို့ဝင်ကပ်ပြီးတော့ဒီတက်များတာပဲမဟုတ်လားလူကျင်စိတ်ကလေးကလေအဲ့တော့ဒီကိုရှုပ်မှပုံရှုပ်တယ်ထင်တယ်ဟဲ့အဲ့တော့ဒီကိုရှုပ်ပြမှလုံးဟိုသူဖြစ်ချင်တဲ့ဟိုကောင်းကောင်းလေးပေါ်တော့ဘူးကြဟုတ်ကလား အဲ့တော့ဘယ်နဲ့တော့အာမလို့အာမရစိတ်ကဝင်လာတာမထင်ဘူးဗျအဲ့တော့သူကလည်းဒီစိတ်ကလေးနဲ့တို့မှတ်စိတ်ကလေးတော့သူကပ်ခွာလို့တာမဟုတ်ဘူးလားအဲ့တော့သူဒီအာမလို့အာမရစိတ်ကလေးနဲ့မခံစိတ်ကလေးနဲ့တို့လို့တော့ရတာသွားပြန်ရောဟင်အဲ့တော့သူအနေတနည်းပြောတဲ့အပြောတနည်းနဲ့တို့ပတိလေးကိုကပ်ပြီးတော့ခွာတော့မရတော့ခင်ဗျားတို့ဆန်းကျင်ပဲလုပ်ပြီးဟိုလိုစိတ်မပါတတ်မပါဆိုတာတတိယလည်းအပြင်ထွက်ပြီးတော့သူတို့ပါတော့ဒီတည်ထောင်းတော့တာဖြစ်တယ် ချုပ်ွက်တဲ့ကိုဝင်ဝင်တော့ပါသေးလားလားမပါတော့ဘူးအဲ့ဒီနေရာရောက်သွားပြီတင်လေအဲ့လိုရောက်သွားပြီနောက်တစ်ခါကျတော့ဒီကဲဝင်းကပြန်နေလို့ပူပါမှုတွေဒီတို့ချုပ်ွက်ကလည်းဆွဲထုတ်သွားဘူးလားဆွဲထုတ်သွားတာအဲဒီတော့ကလာပြောဒီလုပ်ငန်းကိုပြန်ပြီးဝင်ပြီးတော့လုပ်ငန်းကိုစိတ်ပါလက်ပါဝင်လို့ရတဲ့သူအနောက်သားဖြစ်တဲ့ချီယုံချရီတော်ကဝင်လာပြီမဟုတ်လားသွားရောအဲ့ဒါရောက်ပြီးတော့ခုဖြစ်နေတဲ့ဖြစ်စဉ်ညာတို့ပြောတဲ့ဖြစ်စဉ်တိုင်းဟုတ်မဟုတ်လဲ ကိုယ်ကိုယ်ကိုပြန်သိကြည့်ရဟုတ်လားဟုတ်ဟင်အဲဟုတ်ဗျာအဲ့တော့မာသီတော့ရှိတယ်ပါတော့ဖြစ်တာမှန်များထင်ရှားတာမှန်များမှတ်လို့ခေါ်တဲ့အဲ့တော့တို့ဆရာဟိုဆရာတော်ဥပညာသားမရှိဘူးရွှေရည်တော်ကမိတ်လာပဲအဲ့ဒါလေအဲ့တော့ဟိုယောဂီတရားကပြန်ရင်သိပေါ်တယ်အဲ့တော့ပြန်ရင်လည်းပြန်ရင်လည်းပြန်ရင်လည်းမှတ်တယ်မှတ်တော့ပြန်ရင်လည်းနောက်ဆုံးတော့ရှေ့တိုးတာတယ်အဲ့တော့အေးရလေးချင်းနဲ့လေးချင်းနဲ့လေးချင်းနဲ့ အဲ့ဒါအေးဟာလေးချင်တယ်ဆိုတော့နောက်ဆုံးပါရှိတို့ထိုင်နေတယ်ထိုင်နေတယ်တော်တော်ထိုင်နေထိုင်နေထွက်တယ်ထွက်တယ်ဆိုသွားရော်တယ်ရတို့ရောဟဲ့ခုအဖို့ဟုတ်ကဲ့အဖို့ရမတော်ပြောတာဘယ်နှရောက်ရှိတော့ဟင်ထိဟင်ပက်စားတယ်လို့လားဟင်အဲခင်ဗျားရဲ့အမျိုးသားတွေကတာဆယ်ရအမျိုးသမီးကလည်းတတ်ပြုတော့မှာဟုတ်တော်မျိုးသမီးကလည်းကားလာပြီဟုတ်ကလားဗျဟင်ထေချာရမှာပါတော့ထေချာရမှာတာက နိုင်အောင်မခိုင်းတာရှုံးအောင်မခိုင်းမလို့ကြီးပဲဒါနဲ့ထုံးထွက်သွားတယ်လေဗျာဟုတ်ကလားဟဲ့အဲ့ဒါဒါတွေတို့ပြောရမှာအမှတ်ကလေးဖြစ်တယ်အမှတ်ကလေးအမှတ်ကလေးအမှတ်ကလေးအဲ့တော့ယောဂီတို့ဒီတာငါးခုဟာယောဂီတို့တဲ့ကိုတကယ်ရှိတာမှန်သလားမှန်ရင်အဲ့ဒီမှားတဲ့ဟိုအတားငါးခုကိုပင်ရှင်ရင်ဒီတိတ်ပိနာဆိုတာတိချွတ်မှမှုတတိပဲဟင်ဒီတတိတလုံးကြီးအလုံးသုံးလုံးကိုလုပ်နေတာလေကိုယ်စိတ်ကိုယ်လည်း တိုင်ရင်ဒီတတိလာခိုင်ချလာတယ်စိတ်ကိုတို့နေခဲ့သူပြောလို့ရတာကြလားဒီဒီဉာဏ်နေတယ်လို့ဟောသူ့စိတ်ကိုကျန်းလို့လည်းမရဘူးဗျာနှုတ်လို့လည်းမရဘူးဗျာတင်းလို့လည်းမရဘူးဗျာအဲ့တော့စိတ်ကိုတို့ကဘယ်လိုမှမတန်နိုင်တော့ဒါခုတ်ချုံတဲ့ပုဂ္ဂိုလ်ဟာတရိုးကြရတယ်လို့ပဲစိတ်ရမိရပြီးတော့တတိကိုခိုင်ထားဟုတ်ကဲ့ဒီဒါရမိရပြီးတရိုးလားဒါတိုင်ရင်ဟိုဒါခုတ်ချုံတရိုးခိုင်ပါဒီဒီကစိတ်ကို ကိုထားလို့တဲ့နေရာကိုထားခြင်းလို့ရှိရင်တတိလာခိုင်ထားလိုက်အဲ့တော့စိတ်ဘလောက်သွားနေနေကွယ်သူ့နောက်ကမှတတိမှမပြီးရင်သူပါရတာခံစားမနိုင်ပါဘူးအဲ့ဘယ်ကြားသွားသူတတိမှနောက်ကလည်းမှပြီးပဲအဲ့ဒီခါကျတို့နေရာလာကမှာမဟုတ်ဘူးလားဗျအဲ့တော့ကိုယ်စိတ်ကိုယ်တိုင်ရင်တတိတလုံးကိုင်စိတ်ကတော့ကြောင့်ချုပ်တယ်ချုပ်ဖို့ဆုံးတယ်ဟုတ်ကလားဗျပြီးတော့ယောဂီတို့ကြောက်နေတဲ့ကိလေသာပယ်ခြင်းလေဒီတတိပဲခိုင်ဟုတ်ကလားဗျအဲ့ကကိလေသာကတော့သူပယ်သေးတယ် ယောဂီလို့သိချင်တဲ့သိကလို့ဒီပฏิပတ်တိုင်းဘယ်မှတ်တော့တော့ငါကလိုက်သိနေတာပဲမဟုတ်လားဘယ်ကိုမှတ်တော့တော့သိနေတာပဲအဲ့တော့ဒီဒီလိုလေကိုယ်စိတ်ကိုလည်းတိုင်ပြီးသားကိလေသာလည်းပယ်ပြီးသားသိတရားလည်းသိပြီးသားဒါပฏิတလုံးနဲ့တော့ဟုတ်ကဲ့ယောဂီတို့ကိလေသာပယ်နေလို့ယောဂီလည်းမနိုင်ပါဘူးဟင်ပယ်လည်းပယ်နေမဟုတ်တတိကလည်းလို့ဘယ်ဟာမှကိလေသာပယ်နေဘူးကြာဟုတ်ကဲ့အဲ့ဒီယောဂီတို့ကပြောတာတဲ့တတိနောက်မှာမက်ကြီးရှိပါပါပါတယ်ဘုသိ ခုနကလည်းပါပြီးသားပါဟုတ်ကလားဘောရိတ္တိယ39ပါအကုန်ပါပြီးသားဗျာတတိတလုံးမကိုင်းပါဟိုဘုရားရှင်ရဲ့ဟိုတောင်းတညာတော်ကြီးနဲ့မခွဲထားလို့ဒါတော်မက်ခင်က7ပါးတို့ဘုဇင်ကဘယ်နှပါးတို့ဘူးတို့ဆိုတာတွေဖြစ်နေတာပါဗျာတို့လူဘိန်းတို့ပြောရင်တော့တတိတလုံးကနာနာခိုင်းတာသဘောပေါက်ပါလားအဲ့ဒီယောဂီတို့လက်ထဲမှာရှိနေတဲ့တတိတလုံးဟာသံဃာမျိုးပါပါတယ်တို့တပြည့်သိကြိုင်ဘူးလား အဲ့ဒီတပြက်စီးမှာတပြက်စီးယောဂီကိုကြိုက်ထားတဲ့တပြက်စီးမှာအယိုးရောမပါဘူးလားပြီးတော့ရှေ့မှာအုံးဆံဆိုတဲ့တပြက်ဆံရောမပါဘူးလားအဲ့ဒီတပြက်ဆံကိုဘိုးလိုတဲ့အတိုင်းရှိအောင်ထဲမှာဒိုးဘုံရောမပါဘူးလားပြီးတော့တခါအဲ့ဒီတပြက်ဆံကိုတစ်ဆံပြီးတစ်ဆံစိတ်ပြောကိုအပြင်ကိုဖတ်မသွားကိုထားတဲ့ကျင်ကိုကောမပါဘူးလားအဲ့ဒီကျင်ကိုနဲ့အဲ့ဒီတပြက်ဆံကိုအပြင်ရှော့ထွက်မသွားနောက်ကအခွေရောမပါဘူးလားအဲ့တော့တပြက်စီးဆိုတာပြောတော့တခုတည်းရဲ့အင်္ဂါ၅ခုပါတယ် ယောဂီတို့တတိတလုံးမှာလဲနောက်ကသံအင်္ဂါ၅ခုပါတယ်ဟုတ်ကလားဗျအဲ့တော့ဟိုဘက်ကအတာကဘယ်လောက်တော့အဲယောဂီတို့ဘက်ကလည်းသံ၅မျိုးနဲ့တဲ့တဲ့ချင်းတိုက်တာချပြတယ်ဟုတ်ကလားတဲ့တဲ့ချင်းတိုက်တာချသဘောပေါက်ပြီအဲ့တော့ဒီဒီတတိတလုံးမှာပဲအဲ့တော့သံ၅ပါးခေါ်ဒီလိုခေါ်လိုက်တဲ့အတွက်သံဃာတစ်မျိုးတတိကတစ်မျိုးလို့ယောဂီတို့သိတဲ့ဖြစ်မှာသူတို့ ယုံကြည်ကြင်ထားတဲ့လက်ချက်ကတကယ်သီယိုကိုပဲပြောမှာပါအဲ့ဒီတကယ်သီယိုမှာဟိုတို့ဒါတို့ဟိုအစိမ့်ပိုင်းငါးခုရှိတာတင်ဟဲ့ဒီရဲ့တကယ်သီဆိုတဲ့ထဲမှာအစိမ့်ပိုင်းငါးခုရှိသလိုဒီပတိဆိုတဲ့ထဲမှာတော့ဇန်အင်္ဂါငါးခုပါတယ်ဟင်ယောဂီတို့အတားကိုပယ်ဖို့ရသူပဲတခြားမရှိဘူးဟုတ်ကဲ့အဲ့တော့ယောဂီတို့ဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်နဲ့မမှတ်ဘူးလားအဲ့ဒီမှတ်နေတာမှတ်ကလေးကိုဒုစာလို့ဝိတက်လို့ခေါ်အထူးကြောင့်ဒီပေးနေတာ သူကဘာကိုကြုံပြီးပြီးတော့ယောဂီတို့ရဲ့ဒီထိုင်းနေတဲ့တထိုင်လေးမှာဟိုနားကတော့တန်နေကြဘူးလားကြားပါဘူးအဲတခုရဲ့လားအများကြီးအနာအလုံးလေးများကြီးပြတန်လည်းပါတယ်ကျွတ်တန်လည်းပါတယ်လူတန်လည်းပါတယ်နွားတန်လည်းပါတယ်သုံးလို့ဟုတ်ကလားအဲအကောင်းတန်လည်းပါတယ်အဆိုးတန်လည်းပါတယ်သုံးလို့ဟုတ်လားကလေးတန်လည်းပါတယ်ခွေးတန်လည်းပါတယ်သုံးလို့ဟုတ်ကလားဟဲ့ပြီးတော့အနန္တကတော့နှခေါင်းတော့ဟောမလာနိုင်ဘူးလားဒီတိတခုသာရောက်ပြီးတော့ပြိထားလို့ထိုင်နေချိန်မှမရှိတာဟုတ်ကလားလား ခန္ဓာကိုယ်ကြတော့ဟောဗျာလုံလန်းစိတ်ဆင်းရဲတွေကဘယ်လောက်လာတော့ဟင်ခြေသားလေးပဲကြိုက်သေးတယ်နဲ့ဟင်ဟိုပါလိနာဟောရွယ်ရွယ်ရွာရွာဟုတ်ကလားနောက်ကျော်အဲ့မှာကအတွေ့အာရုံတွေဘယ်တော့များအဲ့လိုပဲအတွင်းကစိတ်ကဟောတခါတော့ဟိုတစ်ချက်ခံလိုက်တိုင်းစိတ်ကတခါတော့ဖွာနေလို့ဘဝမငြိမ်တော့တခါတဲ့အတွဲသေးလေးတွေကတခါတဲ့အတွင်းတုံးတော့ပေါ်ဘူးလားအဲ့အတွဲအာရုံကဘယ်တော့များအတွဲအာရုံလည်းများချင် အတွေ့အာရုံနဲ့လည်းအများကြီးဟုတ်ကဲ့ကြားအာရုံအများကြီးအဲ့တော့ခင်ဗျားတို့ဒီမှာမရတာဆိုရင်တော့အမြင်နဲ့အနံ့နဲ့အစားပဲထင်တယ်ဒီတော့အာရုံလို့ရမှာအဲ့တော့သုံးတနာတော့ကနေဝင်နေတာတွေအများကြီးအဲ့ဒီအာယုံတွေအများကြီးတွေကလေတခုတည်းသောအာယုံကိုပေါ်နေတင်ကြလာအောင်တွန်းတင်ပေးနေတာအဲ့ဒါဝင်နေဖက်တယ်ကတွန်းတင်ပေးနေတာအာယုံတစ်ခုတည်းပေါ့ဒီနှခေါင်းနဲ့လေးနဲ့တိုက်တဲ့အတွေ့အာယုံလေးထင်တယ်ဟုတ်ပါလားအဲ့ဒီအာယုံလေးတစ်ခုတည်းကို ပေါ်ရင်ထေရှားလာအောင်ဝင်တယ်ဝင်နေဝင်နေဝင်ရတဲ့အာယုံလေးလားတခြားအာယုံနဲ့သူထေရှားလာအောင်တယ်ထွက်တယ်ဒီတခြားအာယုံတွေလည်းသူထေရှားလာအောင်တယ်အဲ့ဒါလေးကိုအမြဲတမ်းအာယုံတစ်ခုတည်းကိုပေါ်ရင်ထေရှားလာအောင်တွန်းတင်ပေးနေတာအဲ့ဒါဝိတ္တရတာကိုမြတ်တာထင်တယ်ဝင်နေထွက်တယ်ဝင်နေထွက်တယ်သူပြောတဲ့အတိုင်းဆိုရင်တဏှာကြီးသက်တံ3600လားဗျာဒီတစ်သက် တို့ဝေလေတစ်ချက်ကို၄သက်တန်းနဲ့တွက်လို့ရှိရင်ဝေလေထွက်ပြီးအချိန်မောင်းတနာရီမှာ900ထင်တယ်တို့ဟုတ်ကလားလားအဲ့တော့ဝိတရတောင်ကတထိုင်ကို900လောက်ပေးနေတယ်လားဟုတ်ကလားလားအဲ့တော့ဒီနေ့ရေးရောက်ပြီးတော့ခုနှစ်ကြိမ်ထင်တယ်လားအဲ့တော့6300ဟင်ဝိတက်အချိန်မောင်း6300ဒီဟာလေးတွေလုပ်ပေးနေတာပဲဟုတ်ကလားလားအဲ့ဒါအာယုတစ်ခုတည်းကိုပေါ်လွင်တင်ချလာအောင်သူ့တောင်ကိုလုပ်ပေးနေတယ်အဲ့တော့ဒီဒါကိုယောဂီတွေကို မှတ်လောက်အောင်ကြတော့ဒါအပြင်တတိလို့ပြောလိုက်တယ်ထင်တယ်။သွားပို့ဖို့တတိဟုတ်ကလား။ဝင်နေထွက်တယ်ဝင်နေထွက်တယ်ဘာလို့မတတိ။ဘုမို့ဒီပြောလို့ရပါကလေးတိုင်းဆိုရင်တော့ထင်ရလူချင်းချိုတာတာချင်းထင်ရလူပြောမှာပါတယ်လို့ဝင်ပရမသိချင်းဝင်ပြီးတော့တိုင်ပြီးတော့မှတ်ရမှာမဟုတ်လား။ဟင်ထွက်ပရမသိချင်းတဲ့အတွက်ကိုထွက်ပြီးတော့တိုင်မှတ်နေတာမဟုတ်လားဗျ။ဟုတ်ကလားဗျ။ဟုတ်ကလားဗျ။အဲ့တော့ဝိတ္တကြ။အပြင်တတိကိုခေါ်မယ်ဗျ။ အဲ့တော့အတွင်းငါတို့ဒီနာပြီးဝါတွေမှာကိုကာပြီးတော့ဝင်ပလင်းတွေကလေးထောက်ပလင်းတွေကလေးတို့တို့ပါတော့အောင်းမေ့ဆင်ကျင်းနေတဲ့အတွင်းတတိမရှိဘူးလားဗျာအဲ့ဒါကိုတို့စာလို့တော့ဝိစာရာလို့သုံးပါဗျာဝိစာရာကကပ်ပြီးသုံးတတ်တာပြောတာဟင်ဝင်ရအောင်ဆက်တဲ့အကြောင်းလေးသိအောင်လေအဲ့ဒီသူတာဝန်ကဝိတက်ကနေပြီးတော့အာရုံတစ်ခုလေးကိုတင်ပေးလိုက်တယ်တို့စာကတော့ဟိုတို့ဥပ္ပေကတော့လက်ကလေးနှစ်ခုနဲ့ ခွန်ဝါလေးနှစ်ခုကိုထပ်ပြလိုက်တယ်လေဟုတ်ကလားအဲ့တော့ဝိသက်ကရှုွက်နဲ့မှတ်သိကိုချိန်နာကအောင်သူကတည့်ပြလိုက်တာဟုတ်ကလားဝေနာနဲ့အမှတ်နဲ့လားထွက်ထာနဲ့အမှတ်နဲ့လားအဲ့ဒါကိုချိန်နာကအောင်သူကတည့်ပြလိုက်တယ်တဲ့ဝိသာရကအဲ့ဒီဝိတက်ကအာယုတခုနဲ့တွန်းတင်ပြလိုက်လို့ဝေနာလေးနဲ့မှတ်ကလေးထွက်ထာလေးနဲ့မှတ်ကလေးတို့လိုအတွေ့အာယုနဲ့မှတ်ကလေးဝေနဟောအေးအေးအေးတယ်လေအတွေ့အာယုလေးလေး လေနဲ့နာပြီးပါတို့ရဲ့တိုက်ခိုက်မှုကြားကပေါ်လာတဲ့အတွေ့အာရုံလိုင်းလေးထွက်တော့လေလေလေလေရေးရေးရေးလားအဲ့ဒါတော့အတွေ့အာရုံလေးထင်တယ်လေရဲ့နေတို့နာပြီးရနဲ့တိုက်ခိုက်မှုကြားကပေါ်လာတဲ့သူတို့ထင်းနဲ့မင်းနဲ့တိုက်ခိုက်မှုကြားကပေါ်လာတဲ့မိဘူးလေးတို့လေအတွေ့အာရုံလေးပေါ်မလာဘူးလားအဲ့ဒီအတွေ့အာရုံလေးနဲ့အမှတ်ကလေးရဲ့ကိုလွတ်ထွက်မပြောင်းအောင်သူကပုတ်တိုက်ပေးနေတာဒီကိုကဟိုတို့ဘာတော့ကွယ်အဲ့ဒီ တို့ဒီမှာတော့ယောဂီတွေသဘောပေါက်အောင်ကြတော့အပြင်ပတိနဲ့အတွင်းပတိလို့သုံးပါနော်တို့သံဃာနဲ့ပြောတဲ့အခါကျတော့ဝိတက်နဲ့ဝိကာရလို့သုံးနေတယ်ဟဲ့ဟုတ်ကလားအဲ့တော့ဝိတက်ကအိမ်တော်ဦးစီးနေရာကနေဝိကာရကအိမ်ရှင်ကနေရာကနေကြဗျဟုတ်ကလားအိမ်တော်ဦးစီးကစီးမွားဖြစ်မဲ့အလုပ်တွေနဲ့စီးမွားဖြစ်နိုင်တဲ့ပိုက်ဆံကိုမရရအောင်ရှာပေးလို့တင်ဗျဟုတ်ကလားဗျအလုပ်တွေထဲမှာသူငွေရမယ်လို့ပဲသူရွေးလို့တက်တယ်အိမ်တော်ဦးစီးတယောက်ဟာငွေရမယ်လို့ပဲရွေးလို့မှဒီအိမ်ဟာ သူ့စီဝါဖြစ်မှာမဟုတ်ဘူးလားအဲ့တော့ငွေရမယ်လို့ဒီရေးလို့ငွေရလားအဲ့ဒါမရအမရဖြစ်သူကအဲ့ဒီငွေကိုသူ့တုံးတမှတုံးတမှသင်မရဟင်တုံးရတုံးတာမယ်တုံးရတုံးတာမယ်အဲ့တော့ဟိုအိမ်တော်ဦးစီးကဘလောက်ပဲရှာပေးနေနေအိမ်ရှင်မလက်ဖာရောအဲအိမ်ရှင်မကဘလောက်ပဲအထားသူထိန်သိဟိုစီဝါဖြစ်အောင်ထားနိုင်နေပြီအိမ်တော်ဦးစီးကရှာမပေးရင်ပေါ့ဒီမှာကဝိတ္တကအာရုံတစ်ခုတည်းကိုဘလောက်ပဲတင်းတင်းပေးနေနေဝိတာရကမတုံးတာရော ဒီကဝိသနာကဘလောက်ပဲကသုံးတာနင်းနေဟိုဝိတက်ကမမှန်လို့မပေးရင်ဟောအဲအဲ့ဒါလည်းမရတာမှာနားလို့အဲ့ဒါအရေးကြီးဆုံးပဲအရေးကြီးဆုံးပဲဟုတ်ကလားလားအဲ့ဒါဟိုတို့ဒီမှာဟိုယောဂီတို့နေတိုင်းပြောနေကြစကားတိုက်ဆိုရင်တော့တို့ဘာတော့ကွယ်အတွင်းတတိနဲ့အပြင်တတိလေးလားဒီအပြင်တတိကဝင်လာလေးကိုမှတ်ပြလိုက်တယ်ဝင်လေဆိုမှတ်ရလေးမှတ်ချက်ကလေးပေးတာထင်တယ်အဲ့တော့ဒီတတိကဝင်တယ်နေကြတယ်ဆိုတော့အတီလေးပေါ်ပေးတာထင်တယ် အဲ့ဒါကိုသူကတော့ဝိညာဉ်လို့မှတ်တာကတခြားပညာတွေဝေခွင့်မရအောင်သူကတားပေးတာဟုတ်ကလားအဲ့တော့ပညာကိုမြတ်တာပြနေတာသူကတော့ဒီလိုပြောခဲ့တယ်တင်ဟဲ့အတွင်းတတိလေးကဝိညာဉ်တတိလေးဆိုအင်းရဲ့နွေးရဲ့လှုပ်တယ်ဒါတွေသိလို့လားဟုတ်လားအဲ့ဒီအတူတူပေါ်ပြီးတော့ဒီအတွင်းတတိကရှိတဲ့ပရမတ်ကိုဖော်ထုတ်ပေးနေတာဟဲ့ဟုတ်ကလားအဲ့လူလေးတဲ့သဘောပေါက်ခဲ့အဲ့ဒါဝိတ္တနဲ့ဝိသရာရဲ့သဘောတရားတွေအဲ့ဒါတတိကလေးနဲ့ပါတာတင်ကြဟင် တခြားတဲ့အတိုင်းဝိတ္တရလို့တခြားလိုက်ရှာဖို့လိုသေးလားဝိတာရာကတခြားလိုက်ရှာဖို့လိုသေးလားအဲ့တော့တကယ်ပြီးလို့ဆိုရင်သင်္ကန်းလားချက်ပါပြီးသားဒီမှာလည်းတကယ်ပြီးတာခင်ဗျားခိုင်တာဟုတ်ဗျအဲ့တကယ်ပြီးတာခိုင်တာသဘောပေါက်ကြပါပဲဟင်အဲ့တော့ဒီကဝိတ္တဝင်းနေမှတ်လိုက်တယ်ရှိရှိကအာယုန်နေတဲ့မှာပြီးဝင်လေလေးနဲ့နာပြီးတာလေးနဲ့တိုက်တဲ့အတွေ့အာယုန်လေးတစ်ခုတည်းကိုပေါ်ဝင်တင်ကြလာအောင်တွန်းတင်ပြလိုက်ပြီဟင် အဲ့ဒီတွန်းတင်ပေးလိုက်တဲ့အာယုလေးကိုကြောက်ပြက်မသွားအောင်ထင်ရှားတက်တက်ထင်ရှားအောင်ဝေဘယ်လိုနေကြလဲဆိုကပ်ပြီးတော့သုံးတပ်ပေးနေတာလေအဲ့ဒါဝိတာဟုတ်ကလားအဲ့တော့ဝိတာရာလေးကသုံးတပ်ပြီးတော့တထိုင်နဲ့တထိုင်ဖို့ထင်ရှားမလားဘူးလားတစ်ချက်တက်တစ်ချက်ဖို့ထင်ရှားမလားဘူးလားတမန်နဲ့တမန်ဖို့ထင်ရှားမလားဘူးလားတရက်တတရက်ဖို့ထင်ရှားမလားဘူးလားအဲ့လိုထင်ရှားလာလို့ဆိုအဲ့ဒီဝိတာရာအားကောင်းမှာခင်ဗျားတို့ဝိတာရာအားမကောင်းရင်တော့ဒီနေ့နားထောင်လိုက်တော့လေ ဝင်တယ်မှတ်လိုက်တော့အေးတယ်ဗျထွက်တယ်မှတ်လိုက်တော့နွေးတယ်ဗျမြစ်စီလာနာတော်တော့ဟောမနီလာနာတော်တော့ဟောဟိုဟိုနေရာအနာတော်တော့ဟောအဲ့ဒါဘယ်သူလို့လို့လို့အာဝိသရာလို့လို့တယ်ဝိသရာလို့တယ်ဒီလိုတော့ဝိသရာခဏတို့ကြောင်တင့်တင်ညာဟိုဝိသရာလို့နေလို့တည်းဗျခဲလောက်ကြလောက်ကြလောက်ကြခဏတို့ဝိသရာပြင်လာပြီရောဒီမုန်းကြီးလေဟင်ပြောတော့ဘာလို့လဲဒါလာပြောမှာ ဝိတ္တကတော့မညာဘူးဒီမှာလေအမေဘူးဝိတ္တကတော့မညာဘူးခုဘသူညာနေတော့အဲဒီလိုမျိုးဝိတာရာကြီးပညာပညာပညာခဏတို့ယူဒီမှာရတော့မှာပဲဟင်ဟင်ဝိတာရာယူဒီရမယ်ခင်ဗျားတို့အဲသူကကတုံးတာတုံးရင်းကြီးလို့လေသူကတုံးတာကောင်းရင်ကောင်းမလို့သူကောင်းလေးလေးအေးလာနေမယ်တင်တယ်ဒီကခံရင်တွေဟောဗျာဒီစိတ်မပါလည်းမပါယောဂါဟောဗျာ ကြမ်းရင်ပူပန်မှုပေါ့ဗျာဒွိဟာရောဟင်လက်တွေ့လေးကြီးဘာဒွိဟာရှိတရားလို့တော့တန်လိတိကမဟုတ်ဘူးလားဟင်အခုရေရင်းတို့ခုရေကြီးသားလို့ရတာဒီနည်းပဲမဟုတ်ဘူးလားအာဂါလိကမဟုတ်ဘူးလားအခုချက်ချင်းမှချက်ချင်းတွေ့နေတာပဲလေဟဲ့မဲ့ဖူကြမှာတန်လိတိကအာဂါလိကမဟုတ်ဘူးအခြေခံမဲ့ဒီမှာလည်းတွေ့နေတာပဲတာဟုတ်ကလားဗျအဲ့တော့ဒါလေးနှစ်ခုတို့အရေးကြီးဆုံးပဲဟင်ဝင်လေတို့တင်ပြီးသားမှာ အာယုတခုတည်းကိုပေါ်လွင်ထင်ရှားလာအောင်ဟင်အဲ့တော့ဟိုကဝင်ဘယ်လိုနေလဲထပ်သုံးတတ်ပေးသားမှာဟုတ်ကလားအဲ့တော့သုံးတတ်မှုအားကောင်းတော့ပင်တို့အချင်းမကြီးတို့ဒီကနေ့ဘယ်လောက်တော့ဘယ်လောက်ရပြီဟင်လက်ပြင်ကကြာဟောဟိုကပင်တို့လည်းဒီကနေ့ဘယ်လောက်တော့ဘယ်လောက်ရပြီဆိုရင်ဟိုကအချင်းမကမနေ့ကတော့ငါရဒီကနေ့တော့တထောင်လက်ပြင်ကတော့သုံးတောင်ဖြစ်လာတယ်ဆိုရင်ဟိုရှာဖွေရတဲ့ပုဂ္ဂိုလ်ကဘယ်နဲ့တော့အာအတက်မလားအပြတ်မလားဟာအတက်မှာဟောဟင်မနေ့ကရတာက ဘိုးဘုံ900တုံးလိုက်တာကဘယ်လောက်ကြောင်အကျွေးတောင်တင်သွားသေးဆိုရင်ဘယ်လိုနေကုန်ရပါဘူးဟုတ်လားရှားလာရှားလာအဲအဲ့ဒါဘယ်ကဘာသူကရှိလို့ဘယ်ကဘာကြောင့်အဲ့ဒါကိုဟိုထဲရရတာနဲ့ဘာနဲ့ဟိုကလေးကဘာမို့ညာမို့နဲ့သုံးသိန်းဒီနဲ့ပြလိုက်လို့အကျွေးကိုဘယ်လောက်ထပ်တင်နေရဆိုရင်ဟုတ်တို့ဟောကျွေးကိုဘယ်လောက်ထပ်တင်တော့ပို့ပြီးဟင်ဘယ်လောက်တင်တော့ခုကျွေးဟိုကလည်းရှားပေးတာကိုဟင်တထိုင်လေးဘယ်လောက်တော့6300နှုန်းနဲ့ ဟင်မောလာနေဟင်ဟုတ်ကလားဗျာဟာဘာဘာပြောလို့အေဂျီမလည်းပွာလို့ထင်တယ်ဟုတ်ကလားဗျာဟင်အေဂျီမလည်းပွာလို့ဘယ်လိုလုပ်ဟင်အဲ့တော့ခေရဲတို့6300လောက်ပါတနေ့6300လုံးနဲ့ခင်ဗျားတို့ရှားထားပါလေဟင်ဒါဟိုထိုင်နေနေရာတည်းတခုပြောတာပါဗျာဟိုဈေးငံကမ္မဋ္ဌာန်းတို့ဒူရီနေရာတို့ပါပြီးပါဦးဗျာကဲဝိတ္တပက်ကရှားပေးထားတာကို ဆယ်ရက်ကို6000 3000ခဏဟုတ်ကလားဘယ်လိုဘယ်လောက်ဖတ်တယ်လဲအကျွေးတော့ဟင်ဘိုးကြီးကျွေးဘယ်လောက်တယ်တော့ဟင်ဘိုးဘူးဘယ်လိုအနာသက်တလားကျွေးတယ်လားဘာမှဟုတ်လို့လားဗျဟင်အဲ့တော့ဒီမှာဟိုပါတော့ဟိုဒီတိုင်းဖြစ်နေရင်ဒီဘက်ကဝိသရာအားကညော့နေလို့ရှိရင်တရက်တရက်တမနဲ့တမနဲ့ တစ်ချက်တစ်ချက်ထင်ရှားမလာရင်ကိုယ့်အလုပ်ပေါ်ကိုနှစ်လိုမှုအာရမှုပီတိပေါ်မလားနှစ်လိုအာရမှုပီတိမပေါ်တာနဲ့တပြိုင်နက်တည်းဟောအတားခဏထောက်ပြန်မယ်ဟုတ်လားဟင်ဟင်ပီတိအာမကောင်းလေဂျာပါရဝင်ပါပဲအာမလို့အာမရလေဒီမှာလည်းဒီအင်ဟာဒီမှာမဖြစ်လိုက်ရင်နင့်ကြောင့်ငါကြောင့်ဆိုသလိုပဲဟုတ်လားကိုယ့်လိုပေါ်မှာနှစ်လိုအာရမှုမရှိတော့ဘူးဝိသရာအာမကောင်းတဲ့အတွက်ဟုတ်ကလားဗျအဲ့တော့ဒီစိတ်ကမှ အားလို့အားကိုယ်လို့ပေါ့ကိုနှစ်လို့အားရသဘောကြမရှိလို့ဟိုဌာနခန်းနေလို့ရှိရင်ကိုယ်ရောချမ်းသာမလားဒုက္ခဆိုတဲ့တိုင်းကမရောက်တော့ဘူးဟင်အဲဒုက္ခဆိုတဲ့ဟိုခန္ဓာကိုယ်မှာခုနမမကြတော့ဘူးဆိုလို့ရှိရင်တစ်ခုဆိုတစ်ခုဆိုတဲ့ဧကကရာဖြစ်ဖို့မလားဧကကရာမဖြစ်လို့ရှိရင်ဟိုတမာရီဘယ်လိုလုပ်တည်မှာတော့တည်နိုင်ဘူးဟင်အဲ့တော့ဒီနေရာမှာဝိတာရပြီးအညာထင်တယ်ဟိဝိတာရပြီးအခရာထင်တယ်ဟိ အဲ့သူအရေးကြီးဆုံးပဲဟုတ်ကလားဗျသဘောပေါက်ကလားဗျတို့ဘာလို့နေတုံးကြအဲအဲ့ဒါခဏကိုလိုတာကိုကြည့်ပြတို့ကတော့လိုတာလေးလည်းမျိုးထုတ်ကြရင်မကြနိုင်ဘူးဟုတ်ကလားဗျအဲ့ဒါဒီဘက်ကတို့ဟိုဝင်လေလေးနဲ့နာပြီးပါလေးနဲ့တိုက်လိုက်တိုက်ဝင်နေအာယုတခုတည်းကိုတွန်းတင်ပေးလိုက်သူ့တာဝန်တင်တယ်အဲဒီကဝင်နေလို့အာယုတခုတည်းကိုတွန်းတင်ပေးလိုက်လို့ချင်းဟိုကဝင်တယ်လို့နေကလေးကပ်ပြီးသုံးတန်နေတဲ့ သုံးတအားလေးတင်လေဟိအတွင်းကပြီးတဲ့ရေဖယ်တဲ့ကစင်ဟုတ်လားအဲ့တော့ဘုရားဝင်းနေမှလိုက်တယ်တရားဝင်းရင်ပဲလို့နေတယ်ခြိကြလက်ချညီမပြီးဗျဟင်ကပ်ပြီးသုံးတအားလေးလေအဲ့ဒါတို့ဆရာသမားများတော့ဝင်နေဆိုရှုပ်ွက်နဲ့မသိနဲ့တဲ့အောင်ချိန်ကိုက်ပြလိုက်တာဝင်ပဲလို့နေတယ်ဆိုအဲ့ဒီချိန်ကိုက်ပြထားတာလေးလွတ်ထွက်မသွားအောင်ပြန်ပြီးတော့ပုတ်တိုက်ပေးနေတာဟွာထွက်မသွားအောင်အဲ့ဒါဝိသရာယတာဝုလို့ဒုဒေသနာတော့ပြောလိုက်ပါဗျာ ဟုတ်ကလားတို့ကယောဂီတို့ဒီနာလေးကိုကပ်ပြီးပြောရင်တော့ဝင်နေဆိုတာကဒီတို့ပါတော့နာပြီးကနဲ့လင်းနဲ့တိုက်နေတာလေးကိုထင်ရှားအောင်ပြတာတယ်အဲ့တော့ကဝင်ရင်ပဲကုန်နေတယ်အဲ့ဒီသူဝိတက်ကနေပြီးတော့တခုရောအာယုံကိုထင်ရှားပေးတာလေးကိုအဲ့ဒါလေးရဲ့အတွေ့အာယုံလေးရဲ့အပိစိတ်ကိုမြင်အောင်သုံးသပ်ပေးနေရမှာတင်ပြဒီအဲ့တော့ပထမဆုံးတော့အကျမ်းသားတွေ့မှာပေါ့နောက်အလားသားတွေ့မှာပေါ့နောက်အနုသားတွေ့မှာပေါ့နောက်တိတဲ့သုံးသပ်ရင်တိတဲ့အပိစိတ်အနုသားတွေတွေ့မှာမဟုတ်လား ဒီလိုတစ်ခါနဲ့တစ်ခါတွေ့လာလို့ရှိရင်ကိုလုတ်တဲ့အလုတ်ပေါ်ကိုနှစ်လူအားရသဘောကျတဲ့ပီတိစိမ်ပေါ်ဘူးလားဟင်အဲ့ကကြသူများခိုင်းမို့လူသေးလားဗျာဟင်ဖိန်ခိုက်တဲ့ခေါင်းခိုက်တဲ့ခဏတို့ပြောပြရလို့သေးလားဗျာကိုလူပေါ်နေလူအားရသဘောကျလာပြီလေအဲ့တော့စိတ်ကလေးချမ်းသာရင်စိတ်တည်ငြိမ်မှုပေါ်နိုင်မလားအဲ့ပြီးတော့စိတ်ကလေးပီတိဖြစ်လာရင်ကိုဟောဒီဘက်ကဟိုမန်နေကြမတော်ဘူးလားအဲ့အတားမှဝင်တော့ပဲဟင်ဟုတ်ကလား ဒီလိုဆိုဖားပြီးငါးပြီးဖြစ်ပြီးတယ်ခင်ဗျားတို့ငွေမျိုးနိုင်သေးလို့လားဘယ်ဖားပြီးငါးပြီးဖြစ်သွားပြီဟင်ငွေလေးဒီမှာဖားချင်တာမျိုးလို့ရတာမဟုတ်လားငါးချင်တာမျိုးလို့ရတယ်ဗျဟုတ်ကြတော့အဲ့တော့ဒီကလေးကပီတိကြသွားတဲ့ဒီကလေးကဟိုခုနပြန်လို့မှုပူပန်မှုရှိသေးလားဗျအရှိတော့ဘူးဟင်ဒီလိုဒီဟာသိပြီးဟောဘောမလားဗျအဲ့ကိုယ်တိုင်တွေ့နေပြီဟုတ်တာဘာဖြစ်ရသိကြည့်တရားလို့ဟုတ်ကြလားဗျ တက်ပြရသေးတယ်မရှိဒီလိုသူစိတ်ကလှုပ်သေးလားလှုပ်ပြီးတော့မသွေးတော့ဘူးဗျအဲ့တော့ဖားတည်သွားပြီဗျငါးတည်သွားပြီဗျဟုတ်ကလားဒီလိုသူမွေးဘယ်လိုလုပ်ညိုမလို့ကိလေသာမှန်ကြရင်ခန္ဓာမှန်ကြမှာပဲမဟုတ်ဘူးလားဒီလိုဆိုရင်ကိုယ်လေးကဒုက္ခဖြစ်မလာဘူးလားအဲ့ဒုက္ခဖြစ်လာပြီဟင်ကိုယ်လူကလေးပေါ်ကိုနှစ်လူအားရသဘောကျလာပြီဆိုဒီဘက်ကကိုယ်လေးချမ်းသာသွားတော့လားဗျအဲ့တော့စိတ်ကလေးလည်းချမ်းသာကိုယ်လေးလည်းချမ်းသာသွားလို့ရှိရင်စိတ်တည်ငြိမ်မှုဆိုတာ အဝင်နဲ့မှတ်ကလေးတွဲကနေပြီးကနေမဖြစ်နိုင်ဘူးလားအထွက်နဲ့မှတ်ကလေးရောအဲနာရာလေးကမှတ်လိုက်ရင်ရောနာရာလေးနဲ့သိတာလေးပေါ့လေဟင်နာရာလေးနဲ့သိတာလေးလုပ်ဖို့အဲဒီကတည်းကဟိုတွန်းပြီးတော့လုပ်ဖို့ရှိသေးလားဟင်ဒီတထိုင်တွင်းကိုပြောက်အောင်ကွာဟောဟင်ဟင်ဒါပြတ်အောင်ငါလုပ်လိုက်မယ်ဟောဟင်ကြည့်မအောင်မလားခါကြဟင်ဟိုမှတ်လေတင်းလေဟောပြောဦးမလား ဆက်ရှိတော့ဘူးလေသွားရောပေါ့ဟင်တခုရောသိဖြစ်သွားရင်လေဝင်တာနဲ့မှတ်တာလေးထွက်တာနဲ့မှတ်တာလေးဒီကြဝါကြတိုက်နေအောင်လေအဲ့လိုလေးဖြစ်သွားရင်ဒါဘူးပဲဧကကရာသိလို့ခေါ်တာပါအမှန်မှအမှန်ပဲဟုတ်ကလားအဝင်နဲ့မှတ်ကလေးတွဲနေပြီအထွက်နဲ့မှတ်ကလေးတွဲနေပြီနာရာလေးမှလိုက်မလားနာရာလေးနဲ့တိရာလေးတွဲနေပြီတွေးရင်လေးကလားတွေးတာလေးနဲ့တိရာလေးတွဲနေပြီဟုတ်ကလားဗျာကြားတာကြားတာလေးနဲ့တိရာလေးတွဲနေပြီ အဲ့လောက်ကြီးအမှန်အားကောင်းနေပြီဆိုအဲ့ဒါကွယ်ဤကကရာပြောတာပါမျက်စိရှိမြင်ပါပဲနားရှိကြားပါပဲဘာရဲ့လို့နောက်ကလိုက်တော့ကိုမစုံစမ်းလို့ရှိရင်အဲ့ဒါဤကကရာသိလို့ပဲခေါ်ရတယ်ဒီနေရာမှာအဲ့တော့ကဲသံ၅ပါးကသဘောပေါက်လားဟင်ဝိတ္တရဲ့ဝိတ္တကဝိနဲ့ထက်တယ်လို့မှတ်တာလေဝိသရာကဝင်းပဲလို့ထက်ပဲတို့အဲ့ဒါကသုံးတနေတာလေသဘောပေါက်လားဒီတစ်ခုလိုရေးတယ်သူဒီအကြောင်းကံ ဟင်းအဲ့ဒါဒါနကုအကြောင်းကံဘက်ကအလုတ်ခြိချမ်းလက်ချညီပြီးဥတန်းပဲ့တန်းညီပြီးဆိုလို့ရင်ဟိုဘက်ကပိဋိစိတ်ဆိုတာကိုယ်လုတ်ကလေးရဲ့ဖြစ်ပျက်ကိုမြင်လာတဲ့ပုဂ္ဂိုလ်ကနှစ်လုံးအာရသဘောကျလာပြီပေါ့ရန်လာကလေးတွေတွေ့လာပြီမဟုတ်လားအဲရန်လာကလေးတွေ့လာရင်တော့နှစ်လုံးအာရသဘောကျဖြစ်မလာဘူးလားဗျာအဲပိဋိကြီးကဟင်အဲ့တော့စိတ်ပိဋိဖြစ်နေမှာတော့ကိုယ်ကောမချမ်းသာဘူးလားဗျာအဲ့တော့ဒုက္ခဗျာဒီလိုသိရင်သူ့မင်းနေတဲ့ကိုကြီးချမ်းသာနေဒီစိတ်ကလေးပဲနဲ့တော့မချမ်းသာဘူးလားဗျာ ဒီလိုဆိုတခုတည်းတော့အာယုံသူမထားနိုင်ဘူးလားအေးကြကြတာဗျာအဲ့ဒါတတိတလုံးလေးရမဟုတ်လားငါအခုထင်တယ်အတားဘက်ကဟောဒီဘက်ကအပွားဘက်ကဟောဒါတတိယနေတော့အပွား၅မျိုးလို့ခွဲလိုက်တာပါဗျာကိုယ်ဘက်ကလည်းအတား၅မျိုးဗျာအဲအသွဲသိက္ခာထင်တယ်ဟိသွဲသိက္ခာအတား၅မျိုးဖြာသိတော့သူမှတ်သိဘက်ကဟောအပွား၅မျိုးဖြာသိမယ်ဟုတ်ကလားတဲ့တဲ့ချင်းတဲ့တဲ့ချင်းဟုတ်ဗျာ အဲ့ဒီနေရာတို့သံဘက်ကနေပြောလို့ဟုတ်ကလားအဲ့ဒါသံဘက်ကဆိုရင်တော့ဒီဝိတ္တနဲ့ဝိသရာဒီခေါင်းဆောင်နဲ့နောက်လိုက်တယ်လေကိုဘက်ကတော့ဟိုပါတော့လူလူလားသိနေပါတော့အာမလို့အာမရသိတာခေါင်းဆောင်မဲ့တယ်လေသူတို့နှစ်ခုချေလေလူတို့ဒုက္ခရောက်တာတယ်လေဟိကာမိဌာနနဲ့ပြပါရလို့တော့မှာလေအဲဒီဘက်ကတော့ခေါင်းဆောင်ကတော့ဝိတ္တနဲ့ဝိသရာဆင်းကြဟုတ်ကလားဒီဘက်မှာဝိတ္တနဲ့ဝိသရာအကြောင်းကနှစ်ခုအားကောင်းရင်ဟိုအကျိုးဘေးတုံးပေါ်ပါတယ်လေဗျာ ကိုယ့်ဘက်ကလည်းလူလားသိမ့်နဲ့မလူလားသိမ့်နှစ်ခုကနှောင့်ယှက်ရင်တန်တဲ့အကျိုးသုံးခုပေါ်မှာပဲထင်ကြ။အဲလိုရဟုတ်ပဲလဲကောင်းဆောင်နဲ့နောက်လိုက်သုံးခုဒီဘက်မှာလည်းကောင်းဆောင်နဲ့နောက်လိုက်သုံးခုမှလည်းရုပ်ဟုတ်ကလား။အဲ့ဒီမှာတို့ဒီကဝင်နေထွက်တယ်ဝင်နေထွက်တယ်အဲ့ဒီမှအားကောင်းရင်အဲ့ဒီထိုင်မင်းကြီးမှုထိနာမိတ်တာပေါ်မှာလေ။သိမပါလဲမပါယောဂလေ။ဟင်သိမပါလဲမပါယောဂဟာဟိုတို့ဒီဝိတကတောင်းနေတယ် ဝင်နေထွက်တယ်ဆိုတော့မအားကတောင်းနေနိုင်တယ်ဟုတ်ကလားအဲ့တော့ဝင်နေထွက်တယ်မအားပါရင်ထိုင်မင်းပြင်းမှုမဝင်ဘူးလားထိုင်မင်းပြင်းမှုဝင်ရင်ဒီမအားဝင်နေမှာမလားမအားမဝင်ဘူးလားဟုတ်ကလားအဲ့တော့တို့ပါတော့ထိုင်မင်းပြင်းမှုတွေညာနေတယ်ဆိုရင်ငါမအားပဲကနင်းနေလို့လို့မှလားပေရမင်းနေနေဝိဒ္ဒအင်္ဂါနဲ့နေတယ်ဟင်ကပ္ပိရှုအာနဲ့နေတယ်ဆိုရင် ဘောပေါက်လားဟုတ်ကလားအဲ့တော့ထိုင်မင်းပြင်းညာနေတာဘာကြောင့်လို့မှန်အားနေနေလို့ဟုတ်ကလားဟုတ်ကလားဗျအဲ့မှားကောင်းနေထိုင်မင်းပြင်းမှုဝင်မလားဟုတ်ကလားဟင်ဒီဘက်ကမှားကောင်းနေဒီဘက်ကထိုင်မင်းပြင်းမှုဝင်နိုင်မှုကြဟင်အဲ့တော့ထိုင်မင်းပြင်းမှုဝင်နေသေးတဲ့ကလာပါလို့မိမိရဲ့လုပ်ပေါ်မိမိစိတ်မပါလက်မပါဖြစ်နေတဲ့ခါလာပါလို့ငါရဲ့ရှုမှတ်မှုတတိအားနဲ့နေပြီလို့မှတ်လိုက်အဲ့ဒါဟောချင်းဝင်မယ် နော်တပည့်အလေးပါတော့ကိုယ့်ဟာကိုယ်ချိန်အဲ့ဒါကကိုဝိတေကောချိနာမိတ်တတာလို့ဆိုတာဟုတ်ကဲ့ဟင်ဒီချုံမမှုတတိယလေအာယုတစ်ခုတည်းကိုတွန်းတင်ပေးနေထေချအောင်လုပ်နေတဲ့အာယုကဟင်မအားကောင်းနေရင်ကိုယ်ဘက်ကထိုင်မင်းပြင်းမှုပေါ့သူ့သာကတော့ထိုင်မင်းပြင်းမှုနဲ့ဒီဟိုဝိတက်ဆိုတဲ့ရှုမှတ်မှုဟာအကျဉ်းတုံးတဲ့လူနဲ့အကျဉ်းဖန်ရှိတဲ့လူတအိမ်နဲ့သူမနေနိုင်ဘူးတဲ့စိတ်မှသူတွဲနေလို့မရဘူးဟုတ်ကဲ့ ကိုကတော့ကြံရင်တိုင်းရှိတယ်ဘလူဟိုအကြံလုံးညာတော့လေဟင်ဒီပါတကူကဒူဒူလုံးလို့ရပါမလားမရတယ်လို့ပဲတဲ့ဗျာဒီကတစ်ခုမှတစ်ခုတော့ထင်ရမှာပဲဟင်အဲ့တော့သိမပါလည်းမပါထိုင်မှန်ပြင်းမှုရှိနေလို့ရှိရင်ယောဂီတို့ဝိတ္တအာနိုင်နေပြီဒါမှတော့ဟုတ်ကဲ့ဟင်ဝိတ္တအာများနေဟောဒီဘာသာထိုင်မှန်ပြင်းမှုမရှိဘူးပြီးတော့ဝိတာရောဟင်ဝိသိကိစ္စရဝိတာရောလေဗျာထပ်ပြီးသုံးတာအာကောင်းနေရင်ခြေလုံးချိုက်တော့ဝင်နေဟင် ဒီအတွင်းခုနကအတွေ့ပတိသေးလားကပ်ပြီးသုံးသက်အားကောင်းနေတဲ့ပုဂ္ဂိုလ်တရားဟာဒီအတူတို့ပါတော့ခြည်တို့ကြိုက်တော့ငါဟုတ်မှာဟုတ်ပါမလားဖြစ်မှာဖြစ်ပါမလားဇက်နေတော့ညံ့နေတော့ဝင်မလားဘုမတခုတော့အာယုကပ်နေပြီမဟုတ်ဘူးလားတခုတော့အာယုကပ်မိနေတဲ့ယောဂီတရားဟာခြည်တို့ကြိုက်တော့ဝင်မလားဗျာအဲတကယ်လို့ခြည်တို့ကြိုက်လို့သိဝင်နေရင်ဒီဝိသရာဟောကပ်လို့ရမလားဗျာဟင်အဲ့ဒါဒီဝိသရာအကပ်လို့မရတာဒီခုနခြည်တို့ကြိုက်တော့များလို့မဟုတ်ဘူးလား ဒါမှမဟုတ်ချီတုံတိုင်းကိုများနေတယ်ဆိုရင်အော်ငါရဲ့ကပ်ပြီးတုတ်တာအာနင်းနေပြီလို့မှတ်လိုက်တော့ဗျာဒါလည်းချိန်ဝင်နဲ့ထဲကြပါအဲ့ဒီနှစ်ခုကိုလေဟင်ဝိသိကိတာရဝိတာရောလားဟုတ်ကလားပြီးတော့နာမသုံးတို့တမ္ပတာကိုပီတိလားကိုယ်တို့ကလေးဘောကိုနှစ်လိုအားရသဘောကြမှုပြောတာလေကိုတရားဘက်ကိုသွားပြီးတော့တွေ့နေတဲ့ဘော်လေးကိုတာယာဖို့ပြောတာမဟုတ်ဘူးကိုအထုံနေရတဲ့အထုံမှုလေးဘော်ကိုနှစ်လိုအားရသဘောကြနေတဲ့တိတ်ကလေးကိုပြောတာလား ဟုတ်ကလားဗျအဲ့တော့ပီတိတာပိပြပါရတာလေအဲ့ပီတိမျိုးတို့အားရသဘောကျရှိနေရင်ခုနတို့အားမလို့အားမရမပေါ်ဘူးလားဗျအဲ့တော့တကယ်လို့ယောဂီတို့ကိုယ်လုပ်တဲ့အလုပ်ပေါ်ကိုအားမလို့အားမရမှုပေါ်နေလို့ရှိရင်တော့ဟောပီတိစိတ်ကတော့နည်းနေလို့ပီတိပီတိတာငါနည်းနေလို့ကမှတ်တော့သဘောပေါက်လားဗျဒါလည်းယောဂီတို့ချိန်ဝင်တဲ့ထဲချိန်နေကြပါပဲပဲအလေးတာနေတယ်လေကွာကိုလို့တဲ့လို့ကိုသိပါလိမ့်မယ်ဟုတ်ကလားဗျ ပြီးတော့ဒုက္ခံဥဒိစ္စပုဂ္ဂုတ်တံနဲ့ဗျာဟုတ်ကလားဒီဘက်ကဟိုကိုချမ်းသာမှုလေးနဲ့ဟိုကပြန်ပြီးကိုပါမှုထင်တယ်အဲ့ဒါလည်းတထင်းနဲ့ဆင်းရဲတာတရားကွက်တဲ့အတူနေလို့မရဘူးပေါ့တဲ့အိမ်နဲ့အတူနေလို့မရဘူးပဲလေဟင်ချမ်းသာနေတဲ့လူကအပြင်ထွက်ဦးမလားအပြင်ထွက်တဲ့ပုဂ္ဂိုလ်ကဘယ်နဲ့တော့မချမ်းသာလို့အပြင်ထွက်စီးပွားကြရတာမဟုတ်လားဟုတ်ကလားဗျာအဲ့တော့ဒီကတော့ကိုလေးဟာ ခန္ဓာမှာကိလေသာမှာကြာလို့စိတ်ကိုယ်လေးချမ်းသာနေလို့ရှိရင် ကြောင်းလွင့်ဘူပါမှုပေါ်ဘူးမလားဟင်ကြောင်းလွင့်ဘူပါမှုပေါ်နေရင်ဟောဒီကကိုယ်လေးချမ်းသာမလားအေးရအဲတော့ယောဂီတို့ကိုကိုယ်မချမ်းသာတာကဘာဖြစ်လို့လို့များဟင်ဟင်အပြားဘက်ကအာကောင်းလို့လားအတားဘက်ကအာကောင်းနေလို့လားဟုတ်ကလားဟင် ဒါရင်ထုတ်ပြီးတိုးတာဆိုရင်တော့အပြီးဘက်ကမှန်းနေပြီအောင်သူကြီးဘယ်တော့ online မှာမလဲဟင်ဟင်ဒီဟိုဘက်ကလည်းအသားဘက်ကလည်းငါကိုထင်တယ်အသွားဘက်ကရောအဲ့တော့9ရောက်9ရောက်ချင်းထုတ်ပြီးထုတ်ပြီးတိုးတန်းကစားတာတွေ့ဘူးလားဟင်အဲဟုတ်ဗျာတွေ့ဘူးဗျာအဲ့ဒီမှာလည်းတို့ခေါင်းဆောင်ဖြစ်တဲ့ဟိုဝိတက်ကနေပြီးတော့ဟိုခေါင်းဆောင်ဖြစ်တဲ့လူကရှေ့ကနေထိုးဖောက်ပြီးတော့တခါတည်းတိုးရတာမဟုတ်လားဟုတ်ကလားဟင်အဲ့တခါတည်းဒီကိုလေးအောင်လည်းမိမိနေရတယ် တကယ်တတိတယောက်တော့ဖြစ်ဖြစ်ဖြစ်မနေဘူးလားအဲ့ဒီမှာခေါင်းဆောင်ကောင်းလို့ရှိရင်အောင်ပြီးအော်နိုင်တယ်ခဏဒီမှာလဲဝိတ္တကခေါင်းဆောင်အောင်ကောင်းလို့ရှိရင်ခဏတော့အောင်ပြီးအော်အောင်ဟင်ဟင်ဘုရားကကာမိသနာကခေါင်းဆောင်ကောင်းလို့ဘုရားကအောင်ပြီးအော်သွားလို့မထင်ဘူးဒါဘုရားကအောင်ပြီးအော်မလဲဟင်ဟင်ဟုတ်ကလားဗျကဲပဲနေတော့ကိုဘက်ကအော်မလားအောင်ပြီးဟိုဘက်ကလည်းငါ့ဦးဒီဘက်ကလည်းငါ့ဦးဟင်တို့ဘူးလို့ ဟင်ခင်ဗျားတို့ကဟိုခေါင်းပေါင်းတာငါမလို့ကြာနေပြီဟင်ပေဒီမီရောက်မထင်နဲ့ဟုတ်ပါမလားဗျာဟင်ဒီဘက်ကလည်းငါဟုတ်ပဲလေဒီဘက်ကလည်းငါဟုတ်ပဲဟောခင်ဗျားတို့ကြောက်နေပူမှာမရှိနေတဲ့ကာလပါလုံးဟောဒီဘက်ကဟိုဘယ်တော့မှပူမဆန်းပါဘူးခင်ဗျာဟင်အဲ့ဒါပါတော့ငါကမွေကိုလှုပ်ပြီးတော့စကားထဲသွင်းပေးနေတာဟင်ဖားလှုပ်ပြီးတော့သူ့ကိုသူလှုပ်ပြီးတော့ဝဲလာတော့မြို့စကားထဲသွင်းပေးနေတာခင်ဗျားတို့ဘယ်မှမဟုတ်ဘူးအဲ့ဒါပြန်ပြီးပူပါမှုကနေပြီးတော့ ကိုစေးအောင်လုပ်ပေးနေတာမဟုတ်ဘူးလားဒီကိလေသာမှညောတာခန္ဓာမှကြွနာမဟုတ်ဘူးလားဗျာဟုတ်ကလားဗျာသဘောပေါက်လားအဲတကယ်လို့ကိုဘက်ကဝါတယ်လေသမာဓိထင်တယ်သူဘက်ကသမာဓိလားဟင်အမှန်မှအမှန်သေးလားဟင်သူမရှိဘက်ကလေးနဲ့မှတ်ကလေးတွဲကနေသိနေတယ်ဝိဒါနမတာကလေးတွဲကနေသိနေထွက်ဌာနမတာတွေတွဲကနေသိနေဟုတ်ကလားဒီကိုအထူးလုပ်ဖို့မလိုတော့ဘူးတင်တယ် ဝိတက်ကနည်းနည်းလေးတော့ပြင်ပေးထားတယ်ဝိသရာကကသုံးတတ်တာလေး10ရက်လောက်သုံးတတ်တာနဲ့တွဲကလေးပြီးကလေးဝိတန်နဲ့မှပြီးတာဖွဲ့ထားနဲ့မှပြီးတာအဲ့ဒါတခုလေးတော့ဒီပြက်ကဟုတ်ကလားဒီလိုဆိုရင်ဟိုရလို့ပြီးတွေ့ဝင်ဦးမလားဟင်ဒီဘက်ကသမာဓိဆိုတဲ့ဧကကရာဘာနာပေါ့နေဟိုဘက်ကကာမိခန္ဓာနောက်ဆုံးရတယ်ဟုတ်ကလားဗျအဲ့တော့တို့လူချင်းသိတိညာနေတာဘာဖြစ်လို့တော့ဒီဘက်ကနမငါပြတဲ့ဟိုဧကကရာသိနေနေလို့ထင်တယ် တခုတရားသိနေနေလို့ထင်တယ်ဟုတ်ကလားအဲ့တော့တခုတရားသိအားကောင်းလာရင်ကိုယ်ကလူချင်းသိအတွေ့အပေါ်နိုင်ဘူးနာကျင်ကြိုက်ခဲမှုပေါ်လာတယ်ဆိုတော့နာကျင်ကြိုက်ခဲမှုတွေကိုဟိုနာတယ်နာတယ်ဝိတက်ထင်တယ်နာရင်ဘယ်လိုနေကြလဲကတ်တုတ်တန်းတော့ဝိသရာမယူလားနာရာလေးနဲ့သိတာတွေသူ့လို့သူ့လို့လို့ကိုယ်နဲ့မဆိုင်ဘူးလို့ဆိုရင်ဒီဘဝနှစ်တို့အားရသဘောကျတဲ့ပီတိရောပေါ်နိုင်ဘူးလားသူတို့ကနာရာလဲနာရာပဲကိုယ်ရောပြည့်စင်းရခြင်းစင်းရမယ်သင်္ချမ်းလာနိုင်ဘူးလားဒုက္ခဖြစ်နိုင်ဘူးလား ဒီလိုသူနာရဏိနဲ့သိတာလေဧကကရဖြစ်နိုင်မလားဒီလိုဆိုဒီအနာတက်တာအောင်ဆိုဘူးမလားဒီအနာကြီးချုပ်လို့ငါတို့ဒီတစ်ခါတထိုင်တော့ဒုက္ခရောက်ပါတော့ပြောဖို့လို့သေးသလားအဲဒီလိုဒီဧကကရာအာကောင်းရင်ဟိုဘက်ကသူ့ဘာတော့ကာမိဌာနတိကြောက်ပေါ်မှာပေါ့ဟင်အနာပြောက်လို့မူတဲ့ကာမိဌာနပဲတင်တယ်သူမိမိကိုယ်ကိုချမ်းသာလို့မူတဲ့ကာမိဌာနတင်တယ်အေးအဲ့တော့ဒီတပီလေးတစ်လုံးထဲမှာရောက်ပြီးတော့အဲသံ၅ချက်ပါနေပါတယ် သဘောပေါက်ပါလားဆိုတော့တို့ဒီဘက်ကဝိတက်ဆိုရင်ကိုဘက်ကဌိနမိတ်တာတယ်ထိုင်မှမြင်မှုဒီဘက်ကဝိတာရဆိုရင်ကိုဘက်ကဒုက္ခသိတယ်ဟိဝိသိကိတာသိတယ်ဟိဟုတ်ကလားဒီဘက်ကပီတိဆိုရင်ကိုဘက်ကဗျာပါရတယ်ဟိဟုတ်ကလားဟိဒီဘက်ကဒုက္ခဆိုရင်ကိုဘက်ကဥဒိစ္စပုဂ္ဂုတတယ်ဟိပြန်လို့ပူပါသိလေဟုတ်ကလားဒီဘက်ကသမာဓိဆိုရင်ဧကဂရာတိဆိုရင်ကိုဘက်ကကာမိခန္ဓာလိုသိအဲ့ဒါချိန်ဝင်တဲ့ကိုချိန်ကြည့် မိမိတိုင်းငါဒီဘက်ကဘယ်လောက်အသွားဘက်ကအားကောင်းတယ်ကိုဘက်ကအတန်းဘက်ကဘယ်လောက်အားကောင်းတယ်ဆိုတာအဲ့ဒါနှစ်ခုချိန်ကြည့်တာအဲ့ဒါဖြစ်ဖြစ်တိုက်တဲ့နေရာကျတော့ချင်းဝင်ညာညီအောင်ကမပါဘူးလားဗျဒါချင်းဝင်ရှာညီအောင်လေဟင်ဖြစ်တိုက်သူလူတွေတမရဘူးလေတိုက်မိကြတော့ဟင်ငါမတန်ကို၆ပန်ဘူးလေချမိနေဦးဗျဟုတ်ကလားဥပမာပြောတာဗျအဲ့တော့ကိုယ့်လူကိုလူတာနဲ့ဟိုဟာတွေကသူကသူပဲရမှာမဟုတ်ဘူးလားဖြစ်တိုက်သူလူဖို့လူသေးလား ဒါမို့ဒီတတိနဲ့ရှုမှတ်တာကိုသံလို့သုံးပြီလားဟုတ်ကဲ့ဒါနဲ့ပฏิဘာနာပမောခန္တိတာယီနောမာရဘာနနာဆိုတာတာယီနောဆိုရှုမှတ်နေတဲ့တတိကိုပြောအဲ့ဒါကိုတာယီနောဘာဝင်သားတယ်လို့ခေါ်တယ်ဘာဖြစ်လို့တော့ဒီတတိတလုံးကအင်္ဂါနာချက်ပါတယ်ဒီတတိတလုံးဟာရှိရှိတည်းကအတားနဲ့ကွာကိလေသာတွေကိုရှုမိုက်ရှုမြိုက်ကြည့်နေလို့သံလို့ခေါ်ဟုတ်ကလားအဲ့ဒါသံဆိုတဲ့စကားကခုနက အဲ့ဒီဇာမှာအင်္ဂါ၅ချက်ကတကယ်ပြီးလို့သဘောထားလိုက်အဲ့တော့ယောဂီတို့ဒုတိယနဲ့ဆိုရင်တော့မကြီးပင်ကြီးတွေဆောင်းတွင်တွေ့ဘူးလားလူတိုက်ကမကြီးရတဲ့မတွေ့ဘူးလားအကျိုးတော့တကယ်မလဲဘူးလားအဲ့တကယ်လည်းဒီပုံပြီးမင်းမရှိဘူးလားဟင်အဲ့တော့ဒီရှိရပုံမရှိနေတော့မကြီးရကငြင်းရောလားအနောက်ကပဲတက္ကနောက်ကလဲလို့ရှိရဟိုမကြဘူးလား ။အဲတခါရှေ့ပြန်လဲတော့နောက်ပြန်လဲတော့ရှေ့ကမကြဘူးလား။အဲ့ဒါမကြီးရတာရောဖောင်းလုံးတစ်ဖောင်းလုံးနားသလား။ဟင်အဲ့ဒါတပြက်သမားကတော့ယောဂီတွေရဲ့စိတ်မှာရှိနေတဲ့ကိလေသာကဘယ်ချိန်နာတော့နားချိန်တော့နားမှာပါ။စိတ်ချိန်တော့မနာဘူးလား။ဟုတ်ဟုတ်ပါမလားဒါခဏအိမ်မက်လာအောင်ပါပါဗျာ။ဟင်ဟင်တို့အိမ်ချိန်တော့သူမနာဘူး။အဲမကြီးရတာလည်းတပြက်တည်းသမားကပါခင်ဗျားတို့ ဒီကနေ့တမနဲ့ဟိုပင်မလို့ဟိုဘာတော့တပြက်စီးပွားထိုးမယ်ထိုးရင်ထိုးမယ်ဟိုမကြီးရကတော့ဒီတိုက်တလောက်ကိုမြင်မှာဗျာသူရှိတော့ဟိုထင်တယ်ဟိမကြီးဘုံကိုကြီးတွေကလေအဲ့တော့မကြီးရတေကိုတစ်ခါတည်းတပြက်လဲတစ်ဖက်နဲ့လုံးလုံးမလိုက်နှစ်ဖက်လဲရတယ်ရွှီရွှမ်းရွှီရွှမ်းရွှီရွှမ်းဟုတ်ကလားဟိတစ်ခါတည်းဘုံဘုံပုံပြီးမိချိုအာဘိုရှိမိချိုမှာတာဟိုကတခါထားချထားတစ်ခါတည်းဒီကနေ့ဘုံကိုဟိုပြီးလို့ထတ်ကျူနေလို့နှစ်ဖက်မှာထားထားပြီးဒါထပ်တဲ့ဘုံရတာတယ်ဟိ ထပ်ပြီးတပြက်လဲထပ်ပြီးမိရှုပ်ဒီလိုထင်နေဟိတခါလဲမိုးတထောင်းတွင်းလုံးမကြီးရွတ်တယ်လဲပွားပွားကြတာပဲတပြက်သမားရောတရှွမ်းရှွမ်းလဲရမှာပဲမိရှုပ်သမားရောအဲ့လောက်ကြီးဆိုရမှာဒါမှမကြီးရွတ်ပြီးသေးဖုံးသွားရင်ခင်ဗျားတို့မြေပို့သွားမှာပေါ့ဟင်ဟင်ဟုတ်ကလားဗျအဲ့ဒါဘုံဆိုဒီမှာရှုံ့မြုပ်ချင်းလို့ဒီကလားအဲ့တော့တို့ဖြစ်နေတဲ့အတွေ့အကြုံလေးတွေတခါတွေးတယ်မှတ်ပြလိုက်သား နောင်ဒီနေရာကိုဘယ်တော့မှတော့လောင်သွားတယ်။မအားကိုအဲ့လောက်ကြောက်ဟုတ်ကလားဗျ။အဲနောက်တစ်ခါတွေးလို့ရှိရင်ဒီနေရာတော့မတွေးတော့ဘူးကြံလို့ဟိုတွေးပါတော့အဲ့ဒီအာယုန်တွေအတွေ့အကြုံတွေတော့ကမမှတ်ခဲ့လို့တွဲနေတဲ့တနေရာကတွားတွေးတော့ဒီနေရာတော့ပြန်မတွေးတော့ဘူး။ပထမမှတ်ပြီးတဲ့နေရာတော့လေ။ဟောတော့ဟောရှုပ်ပြလိုက်ပြီဟိုကြာဖြစ်သွားပြီဟိုဟုတ်ကလား။တခါတွေးမှာပဲတွေးလို့ရှုပ်တဲ့ဟုတ်ကလား။အဲ့လိုကိုတို့ကိရိတာလေးတွေစိတ်အာယုန်နဲ့သပွဲပွဲအတွေ့အာယုန်နဲ့ကြာနေမယ်။ တို့မှမြင်ရကြရအစ်စ်အာယုံတွေကတော့ကြာနေမယ်ကြာနေကြများတွေကိုမလွတ်တမ်းမှတ်ပြီးဟိုဒီသံအင်္ဂါ၅ချက်နဲ့ညီတဲ့တတိနဲ့မှတ်နေခြင်းပြီးပြင်အဲ့ဒါမေရှုပြနေတာလို့ခေါ်သူကိလေသာရတိတိသာနံလို့ခေါ်ဒီကိလေသာအဲ့ဒီစိတ်ကလေးကိုသူမြစ်သွားအောင်လုပ်တာတယ်ဖြူစင်တောက်ပနေတဲ့စိတ်ကလေးလေဒါတော့ယောဂီရှုပဲတွေ့ပါပြီမှားရီကောင်းနေစိတ်ကလေးကဖြူစင်တောက်ပလို့တင်တယ်ဒါတဲ့စိတ်ကလေးကလင်းအောင်တတ်ပြီးတွေပေါ်လာပါလိမ့်မယ် ဟင်စိတ်ကြည်တာရှိရှိတော့လင်းအောင်ပတ်ပြီးလေးကြောပြီးလို့ရှိမှဘာတွေ့လဲညာတွေ့လဲမရှောက်မကြတာပါပဲဟုတ်ကလားဗျအဲ့လိုကြည်လင်တောက်ပါတာတွေတခုကအတွေးတခုဝင်လာတာဘယ်လိုဖြစ်သွားလဲဟင်ဟုတ်ကလားစိတ်ကလေးကတခါတည်းမင်းနဲ့သွားတာတယ်လားဟင်ညင်လွန်းသွားတာအဲ့ဒါဒီကြည့်နေတဲ့ကိုလူကျင်စိတ်တို့အဲ့ဒီအလိုမကြအာမရစိတ်တို့တောကစိတ်တို့ကြံနေစိတ်ဘူပန်စိတ်တရားစိတ်ကိုပူပန်ပြီးတတ်နှိမ့်တတ်တယ်သွားဒါစာရဲမှာလာကိုတွေ့တာ ပြီးတော့ကြည်ပင်တောက်ပနေတဲ့စိတ်ကလေးကိုညစ်ပတ်အောင်လုပ်တယ်ဆိုတာဟောကာထဲမှာလားကိုတွေလားအဲကိုတွေနဲ့ငါတို့တရားကိုမနာနဲ့ကိုတရားကိုပြန်နာတာဟုတ်မဟုတ်ဟင်ပြီးတော့ကိလေသာပြီးမိကဲ့သို့ပူရတော့ဟောမဟုတ်လေအဲ့ဒီမှအကောင်းနေတဲ့ခြင်းကိုအသေးတစ်ချက်ဝင်ခွက်လိုက်တဲ့ခြင်းကိုသိချကြည့်သမ်းဟင်ဘယ်လောက်ဒီခန္ဓာကိုယ်ရဲ့ပူဆွသွားကြတယ်ဆိုတာဟုတ်ကလားဗျာအဲ့ဒီဟာတွေကိုတို့လောင်မြိုက်ကြည့်တာကိုတန်းလို့ခေါ်ပါတယ်ဗျာ အဲ့ဒီသာသူတို့တခြားမကြတာနဲ့ယောဂီတို့လက်ထက်ကင်ထားတဲ့တပြည့်စီယိုးကိုပြောတာပါဗျာဟုတ်ကဲ့ဗျာဒီအဲ့ဒီတတိအားလေးပဲတင်တယ်ဟင်အဲ့ဒါတတိအားလေးမှာတို့ဝိနေထွက်တဲ့ဒါအပြည့်ရဲ့ပွားပို့မှုတတိလို့ယောဂီတို့အလွယ်ဆုံးပါတာပြန်ပြလိုက်တယ်ဟုတ်ကဲ့လားဝိနေတို့ထွက်တယ်တို့အတွင်းကနေပြီးကပ်ပြီးတော့ရှင်ရှင်သုတ်ပနေတာလေးကိုအတွင်းကြီးတတိလို့သုံးလိုက်ပါဗျာ အဲ့ဒါကိုသံမြာကြတော့အပြင်ကနေဝင်တဲ့ထွက်တွေကိုဝိတ္တကိုသုံးလိုက်ပါမယ်ဗျာဟုတ်ကလားအပြင်ကနေဝင်ဘယ်လိုထွက်တယ်တို့ကိုဝိတာရကိုသုံးပါတယ်ဟုတ်ကလားသူတို့ကအပေးယူညီမျှတော့ခြိကြလက်ကြညီကြရင်ပီတိဒုက္ခဧကကရာယောဂီတို့မရှားပါဘူးသူဟာသူလာပါလိမ့်မယ်ဟုတ်ကလားပြောသေးလားဟင်ပြောလို့ရမှာလားလုံးယူမှရမှာလားအဲ့လုံးယူမှရမှာဗျအဲ့လုံးယူရမှာလဲဟိုညဉ့်ညဉ့်နဲ့လောက်ရမှာလားဒီတတိနဲ့လား အဲ့ဒါတတိယတတိယကောင်းလို့သူကကင်းပြီလို့ခေါ်ပါလေကပြိပန်းနာသွားကင်းပြီကျုံလို့ဆိုဟင်ဟင်မျိုးတော်ကိုသွားမယ်ကင်းပြီလမ်းလို့ကင်းပြီနီးလို့ဆိုပါဗျာဒီတတိယဟုတ်ကလားဗျာဒီလိုဆိုညာညာနဲ့လည်းလုံးမလားခြာလန်းကလိုက်ရှင်သေးလားဟင်ခြာလန်းကလိုက်နေတာလေဖြစ်မှာဗျာညာညာနဲ့တုံးနေတာလေဖြစ်မှာဗျာဟုတ်ကလားသူနာရင်းလေးတော့ဒီအမှတ်ကလေးနဲ့သာယောဂီတို့အပြင်လာတဲ့ ပြင်ညွန်ပွားဖို့ပေးသားမှာအတွင်းကလည်းဟိုအပြင်ကမလွတ်တမ်းပို့ပေးလိုက်တာတွေကိုမလွတ်တမ်းကပ်ပြီးသုံးတပ်ပေးသားမှာဘုံတို့အပြင်ကနေပြီးတော့ပို့လိုက်တဲ့ကုံချမ်းကိုအတွင်းကနေပြီးတော့သူတိတနာပြုပေးသားမှာဟင်အပြင်ကကုံချမ်းပို့လိုက်လိမ့်မယ်ဆိုတာဒီစီချမ်းပို့လိုက်ရင်အတွင်းကသူတိတနာပြုပေးအဲ့ဒါလေးနှစ်ခုကောင်းရင်များပိတိတုကဣဇက်ကရာကမမျောဘဲနဲ့ပေါ်ပါတယ်မလေးခြင်းလေးရတွေပါမကြည့်ခြင်းပြတွေပါပဲဟင် မလူကျင်မှရမယ်ဆိုတာကိုယောဂီတို့အပြီးမှတ်တာဟင်မကြည့်ကျင်ပြမယ်ဆိုတာလေယောဂီတို့အပြီးသာမှတ်ထားပြီတော့ဗျာကဲနာကြပါသာ